ခန်းကြီး35အငယ်1မှ8ထို့နောက်ဖျားသခင်ကတင်ထ၍ဘေတလအရတ်သို့တွားနေလောတင်သည်အကူအေသောထမပြေးသောအခါတင့်အားထင်ရှားသောဖျားသခင်ဖို့ထိုအရတ်၌ရစ်ပလင်ကိုတဲလောဟုယာကုပ်အားမိန်တော်မူ၏ထိုအခါယာကုပ်သည်အိမ်သူအိမ်သားများနှင့်မိမိ၌ရှိသောသူ အပေါင်းတို့ကိုခေါ်၍ င်တို့တွင်ပါသောတပါးအမျိုးသားတို့၏ဘုရားတို့ကိုပစ်ပယ်ကြလော့။အဝတ်ကိုလဲ၍သန့်ရှင်းခြင်းရှိစေကြလော့။ယခုထ၍ဗေသလအရပ်သို့သွားကြစို့။ငါသည်ဆင်းရဲခံရသောကာလ၊ငါ့ကိုထု၍ငါသွားသောလမ်း၌ကြွတော်မူသောဘုရားသခင်အဘို့ထိုအရပ်၌ယဇ်ပလ္လင်ကိုငါတည်မည်ဟုဆိုလေ၏။သူတို့သည်လည်းမိမိတို့၌ပါသော တပါးမျိုးသားတို့၏ဖျားအပေါင်းတို့နှင့်နား၌ပန်သောနဗန်တဆာရှိသမျှတို့ကိုယာကုပ်အားပေး၍ယာကုပ်လည်းရှေခင်မြို့နားတွင် ရှိသောတပိတ်ပင်အောက်၌မြုပ်ထားလေ၏သူတို့ပြောင်းသွားကြသောအခါပတ်ဝန်းကျင်မြို့သားတို့သည်ဘုရားသခင်ကိုကြောက်ရွံ့၍ယာကုပ်သားတို့ကို မလိုက်ဝံ့ဘဲနေကြ၏ ယာကုပ်သည်မိမိ၌ပါသောသူအပေါင်းနှင့်တကွခါနန်ပြည်လူဇမြို့ဒီဟုသောဘေတလအရက်သို့ရောက်ကြသောရစ်ပလင်ကိုတီ၍ထိုရက်ကိုဘေတလအမည်ဖြင့်တဖန်သမုတ်ပြန်လေ၏အကြောင်းမူကားအကိုထမပြေးသောအခါထိုရက်၌ဖျားသခင်ထင်ရှားတော်မူသည်ရေဘက်ကာ၏အထင်းဒေဘောရာတည်၍ဘေတလအရက်၌တပိတ်ပင်အောက်တွင် တင်းကြိုခြင်းကိုခံရလေ၏ထိုအပင်ကို အာလုံပါကုတ်ဟု၍တွင်တည်းအငယ်ကူမဆငါယာကုတ်တီပါဒနရန်အယက်မှပြန်လာသောနောက်တဖန်ဖျားသခင်ထင်ရှား၍ကောင်းချီးပေးတော်မူပြီးလျှင်တင်းဒီယခုယာကုတ်အမည်ရှိ၏နောက်၌တင်း၏အမည်ကိုယာကုတ်ဟု၍မခေါ်ရဣဒရေလဟု၍ခေါ်ရမည်ဟု မိန်တော်မူလျက်ဤဒေလအမည်ဖြင့်သမုတ်တော်မူ၏တဖန်ဘုရားသခင်ကငါသည် အနန္တတကူရှင်ဘုရားသခင်ဖြစ်၏တိုးပွားများပြားလော လူတမျိုးမကအမျိုးမျိုးတို့သည်တင်၌ဖြစ်ကြလိမ့်မည်ရှင်မြင်တို့သည်တင်၏အမျိုးနွယ်၌ဖြစ်ကြလိမ့်မည်အာဗျဟန်နှင့်ဣဇက်အားငါပေးသောမြေကိုတင်နှင့်တင်၏အမျိုးနွယ်အားငါပေးမည်ဟု မိန်တော်မူ၏ထို့သော ယာကုပ်နှင့်နှုတ်ဆက်၍မိမ့်မွဲ့တော်မူရာအရမှဘုရားသခင်တက်ကြွတော်မူ၏ဘုရားသခင်နှုတ်ဆက်၍မိမ့်မွဲ့တော်မူရာအရ၌ယာကုပ်သည်ကြောက်တိုင်ကိုဆိုက်၍ကြောက်ဖြာပေါ်၌တွန်းလောင်းရာပူဇော်တကာကို၎င်းစီကို၎င်းလောင်းလေ၏ဗျာဒိတ်တော်ကိုခံရသောထိုရက်ကိုလည်းဘေတလဟူ၍တဖန်သမုတ်ပြန်လေ၏အငယ်၁၆မှ22 ထိုနောက်တဖန်ဘေတလက်အရမှခရီးသွားပြန်၍ဧဖရမြို့နှင့်နီးသောအခါယာခေလသည်သားဖွာအံ့သောအချိန်ရောက်၍ပြင်းစွာသောဝေဒနာကိုခံရ၏ထိုသို့ပြင်းစွာခံနေရစဉ်တွင်ဝမ်းဆွဲကမဆွေးနှင့်တားယောက်ျားကိုရပြီဟုဆိုလေ၏ယာခေလသည်တေအံ့ဆဲဆဲရှိ၍နံဝိညာဉ်ထွက်စဉ်အခါထိုသားကို ဘေနောနိအမည်ဖြင့်မှဲ့လေ၏အဖမူကားဗိယံမိန်အမည်ဖြင့်မှဲ့သည်ရာခေလတည်၍ဘဲလင်အမည်ရှိသောဧဖရမြို့သို့တွားသောလန်ခရီးတွင်တင်းကြိုခြင်းကိုခံလေ၏ယာကုပ်လည်းတင်းချိုင်းပေါ်မှမှတ်တိုင်ကိုစိုက်လေ၏ထိုမှတ်တိုင်ကယနေ့တိုင်အောင်ယာခေလ၏တင်းချိုင်းမှတ်တိုင်ဖြစ်သည်ဤဒေလသည် တဖန်ခရီးတွားပြန်၍ အေဒံလင့်စင်ကိုလွန်ပြီးမှတဲကိုဆောက်လေ၏ထိုအရ၌နေသောအခါရုဘင်သည်တွား၍အဖအီမယန်းငယ်ဘိလဟာနှင့်အိတ်လေ၏ထိုတရင်ကိုဣဒရေလကြား၏ငယ်23မှ29ယာကုပ်သားတစ်ကြိမ်နှစ်ပါးရှိ၏လေအာတွင် မြင်သောသားကယာကုပ်၏သားဦးရုဘင်အဆရှိသောရှိမောင်လေဝိယုဒဣတခါ ဇာဗုလုန်တည်းယာခေလသားကယောသနှင့်ဗင်ယမင်တည်းယာခေလ၏ကျွန်မဘိလဟာသားကဒန်နှင့်နာတလိတည်းလေအာ၏ကျွန်မဇီလပသားကဂန်နှင့်အာရှာတည်းဤသူတို့ကပါဒနရံပြည်၌ဖွားမြင်သောယာကုပ်၏သားများတည်းထိုနောက်ယာကုပ်သည်အာဗြဟံနှင့်ဤဆက်တဲခိုရာမန်ရီအယဟေဗျုံမြို့တည်ဟုသောကိရရ တာဗမြို့၌နေသောအဖဣဇက်ထံသို့ရောက်လေ၏ဣဇက်အသက်သည်အနှစ်180နှစ်ပြည့်စုံသည်ရှိသောအသက်ကြီးရင့်ရာကာလပြည့်စုံရာ၌အသက်ချုပ်၍အနိစ္စဖြစ်သည်ဖြင့်မိမိလူမျိုးစည်းဝေးရာသို့ရောက်လေ၏။တာဧသောနှင့်ယာကုပ်တို့သည်တင်းကြိုကြ၏